ဒီကနေ့6ခုမြောက်နေရနာနဲ့အာဝရဏရှင်တွဲပြီးတော့ဟောပါမယ်6ခုမြောက်နေရနာကတော့ညာဏညာပါပါပဲအာဝရဏကတော့အဝိချ္ချာလို့ဒီလိုယူထားပါတယ်ညာဏနဲ့အဝိချ္ချာပေါ့လေ ညာနာကနေရနာဆင်းရဲမှထွက်မြောက်ကြောင်းတရားဖြစ်ပြီးတော့အဝိဇ္ဇာကတော့နေရနာရဲ့အစီတအပိစုတရားပါပဲဒီကနေ့ 6ခုမြောက်နေရနာနဲ့အာဝရဏရှင်တွဲပြီးတော့ဟောပါမယ်6ခုမြောက်နေရနာကတော့ညာဏညာပါပါပဲအာဝရဏကတော့အဝိဇ္ဇာလို့ဒီလိုယူထားပါတယ်ညာဏနဲ့အဝိဇ္ဇာပါလေညာဏကအနေရဏစီရင်မထွက်မြောက်ကြောင်းတရားဖြစ်ပြီးတော့ အဝိဇ္ဇာကတော့နေရနာရဲ့အစီတအပိစုတရားပါပဲနာယုံမျှပဲလို့ပိုင်းခြားသိတဲ့ဉာဏ်နဲ့အကြောင်းကြောင့်အကျိုးဖြစ်တဲ့အဲအကြောင်းကျိုးဖြစ်ခြင်းရေးကိုပိုင်းခြားသိမြင်တဲ့ဉာဏ်ဟာအရိယပုဂ္ဂိုလ်များရဲ့ဥစေမအထွတ်မြောက်ကြောင်းပါပဲ။ အကြောင်းကတော့အဲ့ဒီညာနဲ့အရိယာပုဂ္ဂိုလ်များဟိုဆင်းရဲမှထွမြောက်ကြပါတယ်အဝိဇ္ဇာကတော့နိယနာဝရဏနိယနာရဲ့အစီအတာအပိအစုတရားပါပဲအဝရဏမြာချင်းရဲ့အကြောင်းကတော့အဲ့ဒီအဝိဇ္ဇာတရားကပိတ်ဆို့ထားတဲ့အတွက်ဉာဏ်လို့ခေါ်တဲ့အရိယာပုဂ္ဂိုလ်တို့ရဲ့ ထက်မြောက်ရေးတရားကိုမတည်ပဲဖြစ်ပါတယ်။ဒါကြောင့်အဝိဇ္ဇာဟာနိယနာဝရဏဆိုရပါတယ်။ဉာဏအရာကတော့ဉာဏ်ရှိတဲ့မြတ်အကုန်လုံးယူဝေရဖြစ်ပေမဲ့လို့ကျမ်းဂန်များကဖွင့်ဆိုထားတာတော့ဒီနေရာဌာနမှာဉာဏ်နှမျိုးပဲယူယူထားပါတယ်။ နာမရူပပရိခြေဒဉာဏ်နဲ့ပစ္စယပရိကဟဉာဏ်ပေါ့လေမိမိရဲ့မိမိတို့ရဲ့တဏ္ဍာမှာနာနဲ့ယုတ်ဒီတရားမျှတာနှမျိုးသာရှိတယ်လို့ပိုင်းခြားပြီးတော့စိတ်ဖြာပြီးတော့တည်တဲ့ဉာဏ်နဲ့အကြောင်းနဲ့အကျိုးအကြောင်းကြောင့်အကျိုးဖြစ်ပုံအကြောင်းကျိုးဖြစ်စဉ်ကြီးပဲလို့ ပိုင်းခြားပြီးတော့သိမြင်တဲ့ပစ္စယပရိက္ခဉာဏ်ပါပဲဒါပဲယူရမှာပါပဲအဝိဇ္ဇာဆိုတာကတော့မတိမှုတိမာမှုတကယ်ရှိကိုမတိမှုနဲ့တိမာမှုပေါ့လေအဲ့ဒါအဝိဇ္ဇာပါပဲပုဂ္ဂိုလ်တ attva အကောင်ထေကြီးလို့တွေးဝေတိမာတဲ့တွေးမှုန်ွားတဲ့မောဟနဲ့အတူပေါ့လေ မြမတရားထာဝရဘုရားဖန်ဆင်းရှင်စသည်ပေါ့ရှိတယ်လို့အဲ့ဒါလိုယူဆတာပါလေဟမ်သုံးဖို့အလိုလိုဖြစ်တယ်လို့ဒီလိုယူဆတာတွေပေါ့လေအဲ့ဒါဒီအဝိဇ္ဇာတွေထည့်ထားပါတယ်မှာဉာဏ်နဲ့အဝိဇ္ဇာဆိုတဲ့ပုံနှစ်ပုံမှာအဖွင့်ဒီကကြံများကတော့ အဖွင့်ဒီကကြမ်းများကိုပေါ့လေခုနပြောခဲ့တဲ့အ내အိဗေယူဆထားပါတယ်ဒါပေမဲ့လို့ဉာဏ်နာမှာဝိပဿနာဉာဏ်အားလုံးနဲ့တရားမှတစ်ဆင့်ဆက်ပြီးတော့မဉဏ်ဖူဉဏ်ကိုပါယူလို့ရှိရင်လည်းပဲသိပါတယ်ဝိဇ္ဇာမှာလည်းပဲအဲ့ဒီဉာဏ်များရဲ့ဆန့်ကျင်ဘက် မောဟမှန်သမျှပေါ့နိမတိမှုမှန်သမျှတွေးဝေမှုံမမပြတ်သားမှုမှန်သမျှယူလို့ရှိရင်လည်းပဲသိပါတယ်ဥဒီနိယဌာနမှာတော့ဝိပဿနာအရာ ဖြစ်တာမို့လို့ဝိပဿနာဉာဏ်အားလုံးနဲ့သူတို့ရဲ့ဆန့်ကျင်ဘက်မောဟအားလုံးကိုပဲညာနာနဲ့အဝိဇ္ဇာအရာ အဲယူပြီးတော့ရှင်းလင်းပြီးတော့ပြရမှာပါပဲအဲ့ဒီမှာနာယုတ်ပိုင်းခြားပြီးတော့အတိဘုံကတော့ဘုလိုသတိပဋ္ဌာန်ဤအရာဖြစ်တိုင်းဖြစ်တိုင်းသော ရှုခွင့်ယုံနာတရားတွေကိုသူတို့ဖြစ်ဆဲမှာချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ထိတိမိမိဆွဲမြဲစွာရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာ ဏိကသမာဓိတွေတစ်ချိန်နဲ့တစ်ချိန်ပေါ့လေအာပြည့်လာတတ်ပါတယ်အဲလိုအာပြည့်အောင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာမှတ်တိုင်းမှတ်တိုင်းပေါ့လေရှုမှတ်တဲ့စိတ်ကလေးကအာယုံစည်းစုသွားတိတတ်တာပေါ့လေညှို့ကိုင်းညှို့ကိုင်းပြီးတော့သွားတာပေါ့လေအဲ့ဒီသဘောဟာနန္တဘောဆိုတာပေါ့လေရှုနေရလဲတိတတ်ပါလား ပြီးတော့ရှုစရာရုပ်ရုပ်ပိုင်းဆိုင်ရာအာယုန်တွေကအာယုန်စီတို့မတွားတတ်ဘူးမတိတတ်ဘူးမညွတ်တတ်ဘူးအတိကံတက်တက်မြပဲလို့ဒီလိုရှုနေရင်ကိုယ်ကိုယ်ပြားပြားပြတ်သားစွာအတိလာတတ်ပါတယ်ဓမ္မရှုတာကတိတတ်တဲ့နန္တရားအရှုခံရတဲ့ရုပ်ပိုင်းဆိုင်ရာက အဲအတိမရှိတဲ့ယုတ်တရားဆိုတာပေါ့လေနောက်တစ်ဖြည်းဖြည်းနားလည်လာတတ်ပါတယ်အဲလိုရှုစရာနဲ့ရှုတာခွဲခြားစိတ်ဖြာပြီးတော့သိရှိတဲ့ညာဟာနမရူပပရိစ္ဆေဒညာပါပဲအဲဒီနာနဲ့ယုတ်တရားတို့ဟာ အချင်းချင်းအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ ဖြစ်နေကြပါတယ်နာကြောင်းကြောင့်လည်းပဲနာကျိုးဖြစ်တာအဲရုပ်ကျိုးဖြစ်တာနာကြောင်းကြောင့်နာကျိုးဖြစ်တာရုပ်ကြောင်းကြောင့်နာကျိုးဖြစ်တာရုပ်ကြောင်းကြောင့်ရုပ်ကျိုးဖြစ်တာဒီလိုအချင်းချင်းဆက်နွယ်ပြီးတော့ကြောင်းကျိုးအနေအချင်းပေါ့လေသူတို့တလဆက်ဖြစ်နေကြပါတယ်နာကြောင်းကြောင့်ရုပ်ကျိုးဖြစ်ပုံကတော့ အရိယာဘုအကြီးစားအသေးစားတွေပေါ့လေတစ်ခုမှတစ်ခုပြောင်းလဲတော့မယ်ဆိုလို့ရှိရင်ဥဆောင်စိတ်ကလေးတွေပေါ့လေဟိုမှာပြင်ထားတော့မယ်ပြုထားခြင်းလားထိုင်တော့မယ်ပြုထိုင်ခြင်းလားကိုယ်တော့မယ်ပြုကိုယ်ခြင်းလားဆန့်တော့မယ်ပြုဆန့်ခြင်းလားအဲ့ဒါလို့ထိုင်တော့ထိုင်နဲ့ထားတဲ့ကိုယ်တဲ့ဆန့်တဲ့အခါစသည်တို့မှာပေါ့လေမထိုင်ခင်မထခင်မကွေးခင်မဆန့်ခင် ထိုင်လို့ထလို့ကိုယ်လို့ဆန့်လို့တဲ့ချင်းတဲ့သဘောလေးတွေဟာဒါနန္တရားတွေပါပဲအဲ့ဒီချင်းတဲ့သဘောကြောင့်ထိုင်ရုပ်ထိုင်ရုပ်ကိုယ်ရုပ်ဆန့်ရုပ်အကျိုးတရားတွေဖြစ်ရပါတယ်အဲ့ဒါမျိုးကကြတော့နာအကြောင်းကြောင့်ရုပ်အကျိုးဖြစ်တာဆိုတာပေါ့လေယောဂီရရှုနေရင်သဘောပေါက်နားလည်လာတတ်ပါတယ်ပါအဲ့ဒါလည်းပဲကြောင်းကျိုးစက်ပေါ်လေပစ္စယပရိခဉာဏ်တစ်မျိုးပါပဲ နာကြောင်းရောက်နာကျိုးဖြစ်ပုံအမြတ်ကတော့အချုပ်ကတော့အခုတရားရှုမှတ်နေတဲ့အခါမှာယောဂီများ main object ကိုစူးစိုက်စိုက်ရှုမှတ်နေပြီဆိုလို့ရှိရင်ဒီကြားထဲမှာအတန်လေးကြားလာတယ်အတန်စီစိတ်ကရောက်သွားတယ် တန်ကြီးစိတ်ကရောက်သွားတော့ကြားနေတာပဲဒီမှာတရားလည်းကြားနေတာပဲအတန်စီစိတ်မရောက်လို့ရှိရင်နှလုံးသွင်းမရှိဘူးဆိုလို့ရှိရင်ဝန်းကျင်မှာအတန်ရှိနေပြီပဲလို့မကြားပဲဖြစ်နေတတ်တယ်အခြားခြားအမြင်အနအရသာအထီးတွေ့စိတ်ကူးရဆိုတော့လေဒီတိုင်းမှာပဲဒါတော့ပေါ်လာတဲ့အာယုစီစိတ်များဦးလှဲ့သွားမှ မြင်သိစိတ်ကြားသိစိတ်စသည်ပေါ့လေစိတ်ဖြစ်စဉ်တွေပေါ့လေအဲ့ဒါဒီဖြစ်နိုင်တယ်ဆိုတာပေါ့လေနှလုံးသွင်းမရှိဘူးဆိုလို့ရှိရင်အဲ့ဒီမြင်သိစိတ်စသည်စိတ်စဉ်တွေမဖြစ်ဘူးဆိုတာခုနထင်ရှားတတ်ပါတယ်ကွာအဲ့ဒါမျိုးကတော့နှလုံးသွင်းခေါ်တဲ့နာဟုသောအကြောင်းကြောင့်မြင်သည့်စိတ်ကြားသည့်စိတ်စသည်ပေါ့လေအကျိုး နံတရားတွေဖြစ်ဖို့အမြတ်ပါပဲလားပြီးတော့ရုပ်ကြောင်းကြောင့်နာအကျိုးတရားဖြစ်ပုံကတော့ဖောက်မှုပေမှုကစပေါ်လာတဲ့ရှုခွင်းရုပ်တရားလေးတွေရှိနေလို့သူ့နောက်ကလိုက်လိုက်ပြီးတော့တည်နေရတဲ့အနံတရားလေးတွေဟာဖြစ်ရပါတယ်ဓမ္မရှုစရာရုပ်အာယုံရှိလို့ရှိရင် ရှုတည်တဲ့စိတ်မဖြစ်ဘူးတခါတခါရှုနေရင်ကပိန်နာလေးကပျောက်သွားလို့ရှိရင်သူ့ကိုတည်တဲ့စိတ်ကလေးလည်းငုတ်သွားပျောက်သွားတာပဲသူပေါ်လာလို့ရှိရင်သူတည်တဲ့စိတ်ကလေးဖြစ်လာပြန်တယ်တခါဖောက်မှုလေးပါပျောက်သွားတယ်ဆိုတော့သူပျောက်သွားတော့ရှုခွင့်အာရုံပျောက်သွားတော့သူတည်တဲ့စိတ်လည်းမပေါ်ဘူးဘောဂုလေးကပြန်ပေါ်လာပြန်လို့ရှိရင်လည်းပြန်ပြီးတော့တည်တဲ့စိတ်ကလေးကဖြစ်နေပြန်ရောဒါတော့ ရှုเสียအာယုံရုပ်အကြောင်းရှိမှရှုတည်တဲ့အကျိုးနံတရားလေးတွေဖြစ်ရတယ်ဆိုတာပေါ့လေအဲ့ဒါလို့စိတ်ထဲမှာရှုနေရင်ရှင်းလာတတ်ပါလေအဲ့ဒါကတော့ရုပ်ကြောင်းခံပြီးတော့နာအကျိုးတရားဖြစ်ပုံအချုပ်ပါပဲရုပ်ကြောင်းရောက်ရုပ်ကျိုးတရားဖြစ်ပုံကတော့ပူအေးဥရုရောက် ကိုယ်ထဲမှာပူရုပ်စဉ်အယုတ်စဉ်တွေဖြစ်တာတွေထင်ရှားပါတယ်ပူအိုက်တဲ့အခါမှာကိုယ်ထဲမှာပူရုပ်စဉ်တွေချွေးတွေပါတွေကြပြီးတော့ရုပ်တွေလည်းတွတ်တွတ်လဲလဲဖြစ်လာတာတွေပေါ့လေအပူများလို့ရှိရင်လည်းပင်မနွမ်းနေတာလားချိုင်းတဲ့ခါများဆိုလို့ရှိရင်တော့အပြင်ကအေးရုပ်တွေကကိုယ်ထဲရောက်ပြီးတော့ဒီလိုလုံးမှာတုံတော့မှနေသေးတာပဲဒါမှာချိုင်းအေးတဲ့ရုပ်အစဉ်တွေဖြစ်နေတာဒါမှာ အဲတော့အပြင်ကအပူအေးဥရုကြောင့်ကိုယ်ထဲမှာလည်းပူရုပ်စင်အေးရုပ်စင်တွေဖြစ်နေတာလည်းပဲရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာသင်ရှားတတ်ပါတယ်အဲဒါကတော့အပူပူအေးအငွေ့ဓာတ်ရုပ်အကြောင်းတရားကြောင့်ကိုယ်ထဲမှာပူရုပ်စင်အေးရုပ်စင်အကျိုးတရားတွေဖြစ်ပုံပါပဲပြီးတော့အစာမစားတဲ့ခါမှာရုပ်တည်ညှို့သွားဘူးလန်းလန်းဆန်းဆန်းမဖြစ်ဘူးအားနေသွားဘူး ဒါတွေလည်းပဲအာဟာရနဲ့စက်တာဆက်ပြီးတော့ဖြစ်တဲ့ရုပ်တွေပါပဲအစာစားရရလို့ရှိရင်ရုပ်တွေလန်းဆန်းပြီးတော့အာရီပြည့်လာဖို့တွတ်တွတ်လဲလဲပြည့်လာဖို့စသည်ပေါ့လေငိုင်ပြီးတဲ့အစာစားလို့ရှိရင်လည်းငိုင်ပြီးမှုဖြစ်ပုံတွေပေါ့လေဒီမှာဒါမျိုးတွေပေါ့ရုပ်လေးပုံတွေအဲ့ဒါတွေဖြစ်ပါတယ်ဒီမှာအဲ့ဒါကတော့အစာဟူသော ရုပ်အကြောင်းကြောင့်ကိုယ်ထဲမှာအစာရှိမရှိနဲ့စပ်ပြီးတော့ရုပ်တည် အဲအာနေဘုံညို့ဘုံလန်းဆန်းဘုံ အာရှိဘုံစသည်ပေါ့လေပြောင်းလဲနေပုံတွေပါပဲအဲဒါကအာရဟုသောရုပ်အကြောင်းကြောင့်ကိုယ်ထဲမှာအာရနဲ့ဆက်တဲ့အကျိုးရုပ်တရားတွေပေါ့လေပြောင်းလဲဖြစ်ပုံတွေပါပဲကျောင်းနဲ့ကျိုးဆက်နွယ်ပုံတွေကတော့အများကြီးပါပဲကိုယ်ရဲ့စိတ်ထဲမှာ အတွေ့ကောင်းလို့ရှိရင် နေသာထိုင်သာရှိဖို့ချမ်းသာဖို့ ကိုယ်ရဲ့စိတ်ထဲမှာအတွေ့ဆိုးလို့ရှိရင်နေသာထိုင်သာမဖြစ်နိုင်ဘူးပေါ့လေမနေဆိုးကံကက်ဖို့อืมဒါတွေလည်းအများကြီးရှိပါသေးတယ်ပြီးတော့ယောဂီတွေအနေနဲ့မရှုလို့ရှိရင်မသိတာကိလေသာတွေဝင်လာရှုလို့ရှိရင်သိတာကိလေသာတွေဆင်းလာဒါတွေလည်းကြောင်းကျိုးဆက်တွေပါပဲကြောင်းကျိုးဆက်တွေကတော့မဆုံးနိုင်ပါဘူးအများကြီးပါပဲအဲ့ဒီလိုအဲ့ဒီလိုအကြောင်းများကြောင့်ဒီလိုဒီလိုနာနဲ့ရုပ် အကျိုးတရားတွေဖြစ်နေကြတယ်အဲ့ဒါလိုအဲ့ဒီလို အကြောင်းတရားတွေရှိနေလို့ဒီအကျိုးတရားတွေဒီလို ဖြစ်နေရတယ်ဆိုတာပေါ့လေသတိဖြင့်အကြောင်းတရားကြောင့်အကျိုးဖြစ်စဉ်ကြီးကို ရှုနေရင်ကမှန်မှန်ကန်ကန်သိလာတတ်ပါတယ်အဲ့ဒါဟာညာနာအယယူရပါတယ် ဆက်ပြီးတော့ရှုလို့သူလက်ရှိတဲ့ရင့်တန်လာတဲ့အခါမျိုးမှာကြောင်းကျိုးစစ်ပြုံဏဖြစ်စဉ်ကြီးဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားဖို့မမြဲဘူးလေပေါ်လိုက်ပြောင်းလဲလဲဆင်းရဲဘူးလေကိုယ်ထဲမှာတွေ့စိုးကြောင့်အခါဆုအနေခက်ပုံလေဒီထဲမှာအတ္တမရှိပုံလေပေါ့လေမှာလုတ်ပေးနေတဲ့စိုးပိုင်တဲ့အတ္တမရှိပုံလေအဲဒီလိုချင်းရဆုံးလေလက်တိလက်တတ်ပါတယ် တစ်တဲ့ရင့်တန်တဲ့အခါမှာဖြစ်ပေါ်ပြီးတော့တခဏချင်းပျောက်ကွယ်သွားပုံလေးဒါလေးလည်းသိလာတတ်ပါတယ်ဆက်ပြီးတော့ရှုနေလို့အဲ့ဒီတဲ့ရင့်တန်လာတဲ့အခါမှာအပြည့်ကြီးအဲတွေ့နေရပါတယ်မှတ်တိုင်းမှတ်တိုင်းမှာဒါလေးလည်းသိနေပါတယ်အဲ့လိုရှုတိုင်းရှုတိုင်းဖြစ်ပေါ်ဖြစ်ပေါ်တဲ့အဲ့လိုသိမှုမှန်သမျှဟာဉာဏ်ကြီးပါပဲ ညာဏလို့ဆိုရပါတယ်ဓမ္မအဲ့လိုဒီဝိပဿနာမှန်သမျှကိုဖြစ်ပွားစေပြီးတော့ဝိပဿနာဉာဏ်ရင့်ကျက် ပြည့်စုံတဲ့အခါမှာဖြစ်ပြမစအငိမ့်တ်ကိုမျက်မှောက်သိမြင်လျက်အရိယပုဂ္ဂိုလ်များဟာဝဆင်းရဲမှထွက်မြောက်သွားကြပါတယ်။ဒါကြောင့်ဒီတိမှုဝိပဿနာဉာဏ် အားလုံးတို့ဟာအရိယပုဂ္ဂိုလ်များရဲ့ထွက်မြောက်ကြောင်းနေရနာမိပါတယ်။ဝိပဿနာဉာဏ်ဆိုတဲ့ဒီနေရနာကိုဖြစ်ပွားစေသင့်ပါတယ်။ပြည့်စုံကျင့်တဲ့လောက်တည်းဒီဖြစ်ပွားစေလို့ရှိရင်အ ਨੇ ဆုံးတမက်ထူရရှိပြီးတော့အားလုံးသောဝဆင်းတွေကမလွတ်သေးသည့်တောင်တော်မှအမှန်တရားကြောက်ဖွယ်ရာကောင်းတဲ့အောက်တန်းစားအပေဘဝကတော့လွတ်နိုင်ပါတယ်။ ဖြစ်တိုင်းသောရှုခွင့်ယုံနာတရားတွေကိုသူတို့ဖြစ်ဆဲမှာမရှုဘဲနဲ့မိမိလျော်ပေါ့ပေါ့ဆာဆာတွေးဝေမှုံမမပြတ်မသားရှိနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီယုံနာလေးကိုယုံနာလို့လည်းမသိပါဘူးမကြည့်တော့မမြင်ဘူးပေါ့မရှုတော့မသိဘူးပေါ့အကြောင်းကြောင့် ဖြစ်နေတဲ့အကျိုးယုံနာများပဲလို့ဒီလိုလည်းပဲမသိပါဘူး။ကြောင်းကျိုးဖြစ်စဉ်ကြီးရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရာစုံလည်းမသိပါဘူး။ဖြစ်ပေါ်ပြီးတော့ချက်ချင်းပြောက်ွယ်သွားတယ်ဆိုတာလည်းမသိပါဘူး။တပြည့်တည်းပြည့်ပြည့်နေတာပဲလို့ဒီလိုလည်းမသိပါဘူး။အဲ့ဒါလို့အမှန်တိုင်းမသိတဲ့အတွေ့အလွဲတွေလည်းလျှောက်သိတယ်။အမှန်မသိအလွဲသိတာပဲ။ မရှိမိတဲ့ယုံ nant တရားတွေပေါ်မှာပုဂ္ဂိုလ်ပဲတ attva ပဲငါပဲသူပဲယောက်ျားပဲမိန်းမပဲဆိုတာအကောင်အနေနဲ့ပေါ့လေဒီလိုသိသိသွားတယ်တော့ဒါအလွဲသိတာပေါ့အမှန်မသိအလွဲသိတာပဲအလိုလိုဖြစ်ပေါ်တဲ့တ attva ပဲလို့ဒီလိုလည်းပဲသိတယ်အဲလိုအလွဲတွေသိပြီဆိုလို့ရှိရင်အဲဒီကဒိဋ္ဌိဆိုတာဖြစ်သွားတာပါပဲ မြမတရားထာဝရဘုရားကဖန်ဆင်းထားလို့ဖန်ဆင်းထားတဲ့တ attva ပဲလို့ဒီလိုလည်းပဲသိရပါတယ်ပြီးတော့မြဲတယ်ကောင်းစားတယ်ဘာမှဆိုကိုယ့်လူတိုင်းဖြစ်တာပဲဆိုတာဒီလိုလည်းပဲအတိအမှားမှတ်တတ်ပါတယ်ဖြစ်ချင်းပြည့်ချင်းမရှိဘဲနဲ့တသားနဲ့ဖြစ်နေတဲ့ယုံနာတရားပေါ့ပုဂ္ဂတ attva ဆိုရဲအစွဲဟာဖြစ်ပြီးတော့ဗောဒီ အမြဲတမ်းပဲဒီမှာတိမှားနေဖြစ်ပါတယ်ဒီမှာဒီတိမ်တလာဖုံးနေတဲ့မျက်စိဟာအမှန်ကိုအရှင်းလည်းပဲမမြင်ပဲဖြစ်တတ်ပါတယ်မြင်လည်းပဲမှန်မှန်မမြင်ဘူးပြည့်ပြည့်စုံစုံမမြင်ဘူးအလွဲတွေလည်းမြင်တတ်ပါတယ်ဒီမှာအဲ့ဒါလိုဖြစ်ဖြစ်သွားပါတယ်အဲ့ဒါဖြစ်တာကတော့ဒါဉာဏ်ရဲ့ဆန့်ကျင်ဘက်အဝိဇ္ဇာခေါ်ပါတယ် ဒီဝိဇ္ဇာကမတိဆိုတာကအရှိမတိတာတော့မဟုတ်ပါဘူးတကယ်အရှိသဘောကိုမျက်မှောက်တွေ့အားဖြင့်ထင်ရှားတဲ့ယုံနာနဲ့ကြောင်းကျိုးဆက်ပုံအမျက်စင်းရဲ့သဘောပဲဆိုတာမတိတာပါအမှန်မတိတော့အလွဲတွေလည်းရှောက်ရှောက်ပြီးတော့တိတာပါတော့မှာဟာပဲအရွယ်တွေရှောက်တည်တော့အယူဆတွေလည်းပဲအကုန်လုံးတိတ်ချော်ကုန်တာပဲဒီမှာတိတ်ချော်ပြီးတော့ အတ္တရှိတယ်အဲ့ဒီအတ္တကလည်းပဲအဲဇီဝအတ္တပရမအတ္တကိုယ်ထဲမှာအသက်ကောင်းလေးရှိတယ်ကောင်းတယ်ရှိတယ်ဒီလိုဆွဲတွေဖြစ်ကုန်တာပဲဒီမှာတန်နဲ့ဆက်ပြီးတော့အတ္တကြောင့်လေးလည်းပြောပြရစီသူတို့အတ္တသမားတွေယူဆတာကတော့ဒီအတ္တမခေါ်တဲ့အတ္တသူကဉာဏ်ရဲ့တရားပဲဉာဏ်ရဲ့တရားအတ္တပါပဲတဲ့ အတိညာရဲ့တရားအဲ့ဒီအတ္တကနှမျိုးရှိတယ်ပအတ္တနဲ့ပရမအတ္တအဲ့ဒီနှမျိုးတွေကပရမအတ္တဆိုတာကတော့တလောကလုံးသူကအစိုးရတယ်တိစီရာမှန်တယ်မြတ်အကုန်လုံးသူကသိတယ်အဲ့ဒီအတ္တတစ်ခုတည်းပဲရှိတယ်တဲ့ဟွန်းအဲ့ဒါလို့ ယူဆရတဲ့အတ္တကတော့ပရမအတ္တခေါ်တဲ့ supreme အတ္တကိုလေတော့ဇီဝအတ္တဆိုတာတတ္တဝါတိုင်းမှာအဲအတ္တကလေးရှိတယ်လှုပ်လှုပ်ရှားရှားပါလေဒီမှာရှင်သန်တဲ့အဲဒီအတ္တကလေးတတ္တဝါထဲမှာအဲ့ဒါပြန့်နှံ့ပြီးတော့တီးနေတယ်သူကလည်းပဲတတ္တဝါတိုင်းဟိုမှာသူကအစိုးရတာပဲတဲ့ သူကမြင်ဆိုမြင်သူကကြားဆိုကြားသူကနာဆိုနာသူကစားဆိုစားထိဆိုထိထိဆိုထိလှုပ်ဆိုလှုပ်ပေါ့လေငြိမ်ဆိုငြိမ်ဆိုတာပေါ့လေအဲ့ဒီဇီဝအတ္တလေးကဒီသူကိန်းရာကိုကြီးကိုသူကအများအားအမိပေးနေတာတဲ့တော့သူအစိုးရတယ်ဒီလိုဆိုပါတယ်သူကသူကမြဲတယ်တဲ့ခန္ဓာကိုယ်ကြီးပျက်စီးသွားပြီလေသူကမပျက်စီးဘူးတဲ့နောက်ဒီအတ္တလေးကတခြားခန္ဓာကိုယ်ပြောင်းပြီးတော့ပြည့်ပြန်တယ် အဲဒီလိုယူဆရတဲ့အတ္တဖြစ်တဲ့ជីវအတ္တလို့ခေါ်ပါတယ်ဒါအတ္တသမားတွေယူဆတဲ့သဘောပါပဲဒီမှာပြီးတော့ကိုယ်ထဲမှာရှိနေတဲ့အတ္တလေးကိုဟိုကစုပရိအတ္တကြီးကဒီလိုမြင်စေဒီလိုကြားစေစသည်ပေါ့လေအမြဲတစေသူကဆက်သွယ်ပြီးတော့အမိပေးနေတာတဲ့ဒီလိုဆိုရတယ်ဓမ္မအဲ့ဒါလိုအစွဲကြီးရှိပါတယ်ဓမ္မအကောင်ထယ်လိုက်အနေနဲ့ပေါ့လေဒီလိုပဲစွဲရပါတယ်ဓမ္မ တကယ်မသိဘူးဆိုလို့ရှိရင်အသိညာကတိတ်ချော်ပြီးတော့အလွဲကြီးရောက်သေးတာအလွဲယူဆတာတွေဒါအဲ့ဒါအတ္တဆွဲလာမှုပါပဲဒီတော့ယုံနာတို့ဖြစ်စေမရှုတော့ယုံနာအနေနဲ့မသိရတကောင်နဲ့တကူတဲ့ဆိုတဲ့အနေအဲ့လိုတည်မှတယ်ပြီးတော့ပစ္စည်းချင်းမရှိဘဲနဲ့အမြဲတမ်းတီးနေတယ်ဆိုတဲ့အနေပေါ့လေ ဒီလိုလည်းပဲတည်မှတ်တတ်ပါတယ်ဓမ္မတရားမှာအခုလောလောဆယ်ပေါ့လေလောဆယ်မှာအဲ့ဒီလိုမရှိမိတဲ့အာရုံတွေပေါ်မှာအခုပြောခဲ့တဲ့အတိုင်းမစင်ကြီးပြီးပြီပဲလို့နောက်ပြန်ပြီးတော့စဉ်းစားလို့ရှိရင်အဲ့ဒီတိမမှုအချင်းရအနေနဲ့ပေါ့လေပြန်ပြီးတော့ပေါ်တတ်ပါတယ်ပုံကြီးတော်မှာပို့ပြီးတော့ချက်တတ်ပါတယ်ဥပမာအဖြစ် ကင်မရာနဲ့ဓာတ်ပုံရိုက်ထားတဲ့အခါဟိုမှာကော်ပြားမှာအရေးထင်တော့ပါပြီ။နောက်ပုံကူးဖို့ရာအတွက်ပေါ့လေဟိုအရေးထင်တော့ပြီ။သို့တော့ပုံတော့မပေါ်သေးဘူးပေါ့။နောက်ကူးလိုက်တဲ့အခါကျတော့လောလောဆယ်တော့ပုံမပေါ်သေးပြီနဲ့နောက်ကူးလိုက်တဲ့အခါကျတော့ပုံကပေါ်လာတယ်။ကြိုက်တယ်လို့လိုသလိုပုံကြီးလိုက်ချဲ့လို့ရတယ်။ ဒီတော့ကင်မရာနဲ့တပ်ပုံရိုက်ထားသလိုပါပဲဒီမှာလောလောဆယ်ပိုးနေပိုးနေတဲ့အာယုံကိုဥဒိပ္ပထာနိယပါလိချိန်သားကစိတ်အားဆိုင်ပြီးတော့ထိထိမိမိမရှုရမသိအဲ့လိုမသိတဲ့အာယုံမှာအခုလောလောဆယ်ခုနစောစောပိုင်းကပြောခဲ့တဲ့အစွဲကြီးမဖြစ်သေးသည့်တောင်တော်မှနောင်ကြုံခဲ့တဲ့ခုနမရှိမိတဲ့ယုံနာတရားတွေပြန်လည်စဉ်းစားမိတဲ့အခါမှာမြင်စင်ကအတိုင်းပဲပြန်ပြီးတော့ပေါ်လာပဲ ပုံကြီးတွေချဲ့တယ်ခုနကတပ်ပုံရိုက်ထားတာပုံကူးတယ်လို့ပေါ့လေကြိုက်တယ်လို့ပုံချဲ့တယ်လို့ပေါ့လေအဲ့ဒါဖြစ်ဖြစ်သွားတယ်တမအဲ့ဒါကမတိမှုတိမမှုတိမှုရဲ့ဆန့်ကျင်ဘက်ဉာဏ်ရဲ့ဆန့်ကျင်ဘက်ပေါ့လေတိမှုရဲ့ဆန့်ကျင်ဘက်မတိမှုခေါ်ပါတယ်သူ့ကိုမောဟလို့လည်းခေါ်ပါတယ်အဝိဇ္ဇာလို့လည်းပဲခေါ်ပါတယ်တိမှုမှာပြောင်းပြန်ဖြစ်တဲ့သဘောလို့ဒီလိုဆိုပါတယ် ဒါကြောင့်အခုတင်ပြရှင်းလင်းခဲ့တဲ့မတိမှုရဏိတိမမှုမှန်သမျှဟာအဝိဇ္ဇာကြီးပဲဆိုတာပေါ့လေမှတ်ထားပြီးတော့အဲ့ဒီအဝိဇ္ဇာဟာအခုလိုသတိပဋ္ဌာန်ရှုမှတ်မှုကင်းမဲ့တဲ့ပုံကိုယ်တွေမှာတော့တစဉ်တန်းကြီးတခါတည်းထူထူထဲထဲဖြစ်ပါတယ်။ဒါရီဆက်ဆက်ပြီးတော့အများကြီးဖြစ်ပါတယ်။ဟုတ်ပါဘူး။အဲ့ဒါကို မောဟပတ္တလလို့ခေါ်ရတယ်။တကယ်အရှိသဘောပေါ်မှာသူတို့ဖြည့်ဆဲလိုက်ပြီးတော့မရှုလို့စိတ်ရဲ့တွေးဝမှုံမှမပြတ်သားမှုဒုတေကြီးအထအလွာကြီးလို့ဆိုပါတယ်တော့။ဆိုကြပါစို့အခုတမိနစ်တွင်ကိုရီးယားပေါ်သမ ्या ဟာဒီပေါ်ဆဲလိုက်ပြီးတော့မရှုရင်တမိနစ်မှာဆိုလို့ရှိရင်စက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှာမောဟတလွာကြနဲ့တွေ့ရင် အဝိဇ္ဇာတလွှာချက်နဲ့တွေ့လို့ရှိရင်ဒီမိနစ်မှာပဲအလွှာပေါင်းဒူပေါင်း60ဖြစ်သွားပြီ9မိနစ်ဆို300တနာရီဆို3600တနာရီကနိုင်ဒီပေါ့လေ3600 3600တရက်မှာဆိုရင်14နိုင်ဆိုဘယ်လောက်ရှိမလဲဆိုတာကြည့်ပေါ့ဟွန်းရက်ပေါင်းများစွာလပေါင်းများစွာနှစ်ပေါင်းများစွာပေါ့လေများကြီးပဲတော့အဲ့ဒါမတိဘူးတိမမှုမတိဘူးတိမမှုအဲ့ဒါကဒုတယ်နဲ့ ုံးလွှမ်းထားတော့တတိုင်းကြီးလိုဖြစ်နေတာပါလေတော့ဒါမလို့အမှန်မသိနိုင်မှဖြစ်နေတာအမှန်မသိတော့အလွဲတွေကြီးပဲတိတိတိတိပြီးတော့နေတာပဲတမဟိုရှုမှတ်နေတဲ့ယောဂီမှာတော့မှဉာဏ်နုစဉ်ကာလမှာပေါ့လေအဝိဇ္ဇာကကြီးပဲသူကလက်ဥနေပါတယ်တစ်သလုံးတစ်ဘဝလုံးတစ်တန်တရာလုံးကအမှတ်တမဲ့ပဲနေလာတော့ တူဝမပြတ်သားမှုက အရှိန်ကကောင်းနေတယ်အထက်ကစီးဆင်းလာတဲ့ရေများလို့ပေါ့ဒီစီးကြောင်းကြီးကဖြစ်နေတော့တော်တော်နဲ့ကိုပြေးလို့မရဘူးသူကပဲအဖြစ်များနေတော့တာပါပဲဓမ္မမဟုတ်ဆိုလို့ရှိရင်လည်းပဲကြားရကြားထဲမှာ ကုသိုလ်စိတ်ကလေးတွေတန်ရှင်းတဲ့စိတ်ကလေးတွေတော့ဖြစ်တော့ဖြစ်ပါရဲ့ဒါပေမဲ့လို့အဝိဇ္ဇာရဲ့နောက်လိုက်ဖြစ်ပြီးတော့အဝိဇ္ဇာရဲ့ကိုယ်စလဲပေါ့ဒီတာမန်ကုသိုလ်စိတ်ကပဲအဝိဇ္ဇာလိုပဲ ရှေးဦးဆိုတာတိမတိမလေးနေတယ်ဆိုတာလေဒါလည်းတင်ရှားပါတယ်အဝိဇ္ဇာရဲ့ဆန့်ကျင်ဘက်တိမှုညာကတော့နောက်ကျကျနေတယ်သူကတော့နောက်ကျကျပြီးတော့ဖြစ်ဖြစ်နေတယ်ဓမ္မဟုတ်တယ်လေစိတ်ကအာပြည့်မှပြည့်သေးပဲကိုချိန်သားကြိုက်အာလည်းမပြည့်သေးဘူးပြီးတော့ရှုခွင့်အာဝစီတွန်းပိုးတဲ့ဝိရိယအာလည်းမပြည့်သေးဘူးထိတိမှုရလည်းမရှိသေးဘူး တက်ကြွနိုးကြဖြတ်လောက်မှုတတိယလည်းပဲအဲဖြတ်လောက်မှုလည်းမရှိသေးဘူးရွှဲပြတဲ့တတိယလည်းမရှိသေးဘူးစိတ်ဆူဆီးမှုလည်းမရှိသေးဘူးဆိုတော့စိတ်ကအားနဲ့အားနဲ့နေတော့အဝိဇ္ဇာကပဲအရင်ဥနေတာစီကြောင်းကြီးတွေတခါတည်းပေါ်နေစီနေတာအဲ့လိုဖြစ်နေတာအလွန်တင်ရှားပါတယ်ဓမ္မဟောယောဂီအတုစာမေးကြည့်လိုက်တကြည်ဘယ်လိုလဲမှတ်နိုင်သလားဒါနည်းနည်းပဲမှတ်နိုင်ပါတယ်လွတ်တာတွေကများပါတယ်မေ့တာတွေကများပါတယ်ဆိုတာ ဒီလိုပဲရိုးသားသားသူတို့ဝန်ခံကြပါတယ်လို့အဲ့တော့သူတို့မှာအဝိဇ္ဇာအဖြစ်များတယ်မောဟအဖြစ်များတယ်လို့ဝန်ခံတဲ့သဘောပါပဲလိုအပ်တဲ့စိတ်ဆွမ်းအားတွေက မပြည့်စုံသေးတော့အသိဉာဏ်ကနောက်ကျနောက်ကျနေတဲ့အတွက်အထုခါစားမှာရှုမှတ်ပေးမယ်လို့နာနဲ့ယုံမျှပဲလို့ဒီလိုကြီးမပိုင်ချနိုင်ပါဘူးပိုင်ချပြီးတော့မသိနိုင်ပါဘူး ငကိုသိနေကြအတိုင်းပဲအကောင့်ထဲလိုက်ကြည့်လိုက်ပဲရုပ်ကိုလိုက်ကြည့်လိုက်လက်ချေကောင်းပုံသဏ္ဍာန်ဆိုရက်အနေထားလိုက်ပဲဒါပဲအဲ့ဒါကမပြောက်ပြက်နေမှဖြစ်နေတယ်ဒီမှာဖြေပြောက်လို့မရနိုင်ဘူးဖြစ်နေတယ်ဒီမှာဘယ်လောက်တူးတယ်ကြည်တယ်ဆိုတာကြည်ပေါ့ဒီတော့အကောင့်ထဲလိုက်မြင်ပုံကတော့ဆိုကြပါစို့မြင်စေခဏပါပေါ့လေ မိမှုကိုပဲဖြစ်ဖြစ်အစင်ကိုပဲဖြစ်ဖြစ်ပေါ့လေရှုမှတ်မှုအမှန်တိုင်းသိမှုကမဖြစ်ပေါ်သေးခင်ငါမြင်တယ်ဆိုတာဘာလို့ဖြစ်သွားလဲအဲ့ဒါလိုလည်းပဲလွဲချော်ကြီးဖြစ်တော့တိတ်ချော်သွားတာပဲဘာကိုမြင်လိုက်တယ်လို့ဒီလိုလည်းပဲတီမာမှုအဝိဇ္ဇာကလက်ဥလက်ဥသွားတယ် မိမကိုမြင်လိုက်တယ်ယောက်ျားကိုမြင်လိုက်တယ်အချောကိုမြင်လိုက်တယ်အကြည့်တန်းကိုမြင်လိုက်တယ်စသည်ပေါ့လေအဲ့ဒါတွေကပဲအရင်ဥနေတာပဲဒါတော့အဝိဇ္ဇာကိုမသိတတ်တော့တရားလို့ဆိုရမှာမသိတာတော့မဟုတ်ဘူးအရှင်းမသိတာတော့မဟုတ်ဘူးအလွဲတွေရှောက်ရှောက်သိတာတော့အဲ့ဒါအဝိဇ္ဇာခေါ်တာပဲဒါတော့အဝိဇ္ဇာနဲ့သူ့ရဲ့နောက်လိုက်စိတ်များကရှိဥစွာပေါ့လေ တိမှတိမှပြီးတော့နေတာကထူထဲနေတော့တတိုင်းကြီးလိုရန်ထားတယ်လို့ဖြစ်နေတော့အာရွေသဘောမှာကိုမသိရအောင်ပေါ့လေဝိဇ္ဇာကဖုံးလွှမ်းတယ်လို့ဒီလိုကျန်ငံများမှာပြထားပါတယ်တကယ်ရှိအဟုတ် ရှိတဲ့အတိုက်တအခန္ဓာအပွင့်တခေါ်တဲ့ရှုခွင်းအာယုန်တွေပေါ့လေ ဝိပဿနာရဲ့အာယုန်တွေပေါ့လေဖြစ်တိုင်းဖြစ်တိုင်းပေါ့လေမရှိတော့အဝိဇ္ဇာကသာပဲလက်ဥဖြစ်ပေါ်ဖြစ်ပေါ်ပြီးတော့သူတို့ကကြီးပဲအဲဥသိနေတော့အဝိဇ္ဇာကြီးဥသိနေတော့ပါပဲဥသိနေတော့အမှန်တိုင်းသိဖို့ဝိပဿနာဉာဏ်ဖြစ်ပွင့်မရတော့ဖြစ်ခွင့်မရတော့ဝိပဿနာဉာဏ်မှာသူက ကိုဆင်းရဲမှထွက်မြောက်ကြောင်းနိယနာကိုဥပဒနာညာဖြစ်ခွင့်မရတော့နိယနာမြည်တဲ့ဥပဒနာညာကိုဖြစ်ခွင့်မရဘူးဆိုတော့ဒါပါတိမှာမဖြစ်တော့ဘူးပေါ့ယုံနာလို့လည်းမသိတော့ဘူးယုံနာကြောက်ကြုတ်နေလည်းမသိတော့ဘူးဒါတော့အဝိဇ္ဇာဟာဥပဒနာညာနိယနာတရားရဲ့အဟအတာအစီတားကြီးပဲဆိုတာပါလေ ဒါသိရပါတယ်အချုပ်မှတ်ဖို့ကတော့ဖြစ်တိုင်းဖြစ်တိုင်းယုံနာတရားတွေကိုသူတို့ဖြစ်ဆဲမှာချိန်သားကိုက်ဆရာဆိုင်ပြီးတော့ထိတိမိမိရှုမှတ်နေတာဟာဒါညာနာနေရနာမြည်ပါတယ်မှတ်တိုင်းမှတ်တိုင်းအဲ့ဒီနေရနာတရားကိုပွားနေတယ်ဆိုဆိုရပါတယ်မမှန်မိပဲဖြစ်စေ တွေ့ဝေပြီးတော့နေဖြစ်စေမေ့နေတယ်ပြတာစဉ်းစားနေတယ်အဲဒါလိုပေါ့လေပြောကြပါတယ်ဒီတော့မေ့နေတာတို့အမှတ်လွတ်တာတို့စဉ်းစားတာတို့ပေါ်လာလို့ရှိရင်ဒါအဝိဇ္ဇာတွေဖုံးပြီဆိုတာပေါ့လေ ကောင်းသဘောပေါက်နားလည်ပြီးတော့အဲ့ဒါဖြစ်ခွင့်မရအောင်ပေါ်တိုင်းအာယုံထိထိမိရှုမှတ်ခြင်းအဖြစ်လည်းပဲကြိုတင်ကာဝယ်ပယ်ပေးရမယ်တကယ်လို့အကြောင်းအားလျော်စွာမေ့တာစဉ်းစားတာပေါ့လေအဲ့ဒါတွေဖြစ်လာလို့ရှိရင်လည်းပဲနိုင်နိုင်နင်းနင်းရှုမှတ်ပြီးတော့ခုနအဝိဇ္ဇာနဲ့အဝိဇ္ဇာရဲ့နောက်လိုက်တရားတွေကိုဒီဖြိုဖျက်ပြရမယ်လို့ပါ။နေရဝရဏဖြစ်ပုံပါပဲဒီနေ့ တဏှာတော်နဲ့ကြော်သွားပြီဒီမှာပဲရက်ကြအောင်စို့နိယာနထွမြောက်ရေးတရားနဲ့အာဝရဏပိပရှင်တာစီရေးတရားအတွဲလိုက်အတွဲလိုက်အရှင်မျိုးရှိရပါ6တွဲပြီးတဲ့အထိတော့ဟောပြီးပါပြီဒီကနေ့ ခုနှစ်ခုမြောက်အတွဲဆက်လက်ပြီးတော့ဟောပါမယ်ခုမြောက်အတွဲကတော့ပါမုချာနဲ့အရတိပါပဲပါမုချာဆိုတာကနှစ်သိမ့်နဲ့အားရတယ်ပျော်ရွှင်တယ်ကျေနပ်တယ်အရတိကတော့အဲ့ဒီဆန့်ကျင်ဘက်ပါပဲမပျော်မှုမပျော်ရွှင်မှုပါဒီမှာတော့ဒီနေ့အဲ့ဒီအတွဲစာရွေးနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့ ပြောပါမယ်ပမုတ်ချံအရိယနာနိယနာနိတိအာယပျော်မွေ့မှုဟာဖြူစီမိမြတ်သောအရိယပုဂ္ဂိုလ်များရဲ့ဘဝစီရမထွမြောက်ကြောင်းတရားပါပဲနိယနာမြည်ခြင်းရဲ့အကြောင်းကတော့အဲ့ဒီပမုဇ္ဇတရားနဲ့အရိယပုဂ္ဂိုလ်တို့ဟာ ကိုဆင်းရဲမှထွံ့မြောက်ကြပါတယ်။ဒါကြောင့်အနိယနာမြည်ပါတယ်။အနိယနာဝရဏအရတိမပြောမွေခြင်းမပြောမွေခြင်းဒီအဲအရိယာနိယနာအဲအရိယာအနိယနာဝရဏပါနိယနာရဲ့အစီအတအပိပင်တရားပါနိယနာဝရဏမြည်ခြင်းရဲ့အကြောင်းကတော့ အဲ့ဒီအရတိဟာသူကဖုံးလွှမ်းတတ်လို့ပါပဲဖုံးလွှမ်းတတ်တဲ့သဘောပါပဲသူကတာစီတတ်တဲ့သဘောပါပဲသူကအပြင်းနဲ့အပျော်ဆိုတော့ဆန့်ကျင်ပဲပေါ့အပြင်းဝင်နေလို့ရှိရင်ပဲအလုပ်ဖြစ်တော့လဲအဲ့ဒီအရတိမပျော်မွေ့မှုတာစီပိတ်ပင်ထားတဲ့အတွက် လွတ်မြောက်ရေးအရိယာပုဂ္ဂိုလ်တို့ရဲ့ပါမုဇ္ဇတရားမသိဘူးဒါကြောင့်နေရနာဝရဏမိတယ်လို့ကျမ်းဂန်များမှာလည်းပဲပြဆိုထားပါတယ်ရှိဘဲကနိယနာတရားတွေကဆိုင်ရာဆိုင်ရာဟန်တာတွေကိုသူတို့ကလွှမ်းမိုးဖြစ်စည်းအနိုင်ယူခဲ့တဲ့အတွက်ဟိုဒီဘိုင်းကတော့ အကျိုးရလအမြတ်လို့ဆိုရမှာပါပဲနိခမပရမနိယာနာကကမိသနာနိဝရဏကိုနှိမ့်တယ်အပြပါဒနိယာနာကပြပါဒကိုနှိမ့်တယ်အလောကနိယာနာကထိနာမိတာကိုနှိမ့်တယ်အဲတော့အဝိခေဘက ဥဒ္ဒကြဥဒ္ဒကြကိုနှိမ်တယ်ဓမ္မဝဋ္ဌာနဒါကုသိုလ်ပဲဒါအကုသိုလ်ပဲဒါအပြည့်ရှိပြည့်မဲ့ပဲစသည်ပိုင်းခြားစိတ်ဖြာပြီးတော့တည်မှုကဓမ္မဝဋ္ဌာနကသူလောသူလောမဝေခွဲနိုင်တဲ့မရေရာတဲ့ဝိသိကိစ္စကိုနှိမ်တယ်ယုံနာပိုင်းခြားတည်မှုဥပဒနာဉာဏ်ကအဲ့ဒီဆန့်ကျင်ဘက် မတိမှုတိမဟုအဝိဇ္ဇာကိုနှိမ်နေပါနိယနာတရားတွေအားကောင်းလာတော့အာဝရဏတရားတွေမပိတ်နိုင်မဆို့နိုင် မစီးနိုင်တော့ဒါလေဟင်းလင်းကြီးပွင့်ပြီးတော့ဟိုနစိတ်ဆွမ်းအားတွေထူးထူးခြားခြားကြီးတိုးတက်ဖွံ့ဖြိုးလာတာပဲလောက်ရတာလည်းပဲရှုမှတ်ရတာလည်းပဲယောဂီကအတကြလာတော့ နှစ်သိအာရမှုဖြစ်မှာပါပဲစိတ်ဆုံးအားရဖြစ်လာပြီကိုနှစ်သိအာရမှုအသေးစားနှစ်သိအာမှုအကြီးစားတရားမှာအစင်းစင်းအစင်းစင်းတက်ပြီးတော့ဗောလေထူးထူးခြားခြားအမျက်တွေထွက်မှာပါအမျက်ထွက်တဲ့သဘောပါပဲနိယနာတရားတွေစိတ်သုံးကင်းမဲ့နေလို့ရှိရင်တော့အာရတိဖြစ်မှာပါတည်ကြပါတယ်အထူးသဖြင့်အခုလူသတိပ္ပံဘောနာတရားအထုရေးမှာ ပျော်မွေ့မှုကတော့အရှင်ဖြစ်မှာမဟုတ်ပါဘူးဓမ္မဟုတ်တော့ဓမ္မပျော်မွေ့မှုလေးတွေပေါ့လေဒါလေးတွေဖြစ်လာပြီပျော်မွေ့တယ်ဆိုတာဒီလိုမုံမြတ်တဲ့အလုံးနဲ့အချိန်ကုန်ခံနိုင်လာတာပေါ့လေဒါပေါ့အဲ့ဒါကိုပျော်မွေ့တယ်လို့ဆိုရမှာပါပဲဒီခါမှာ ဘာဝနာဆိုတဲ့အတိတ်ပဲလည်းပဲယောဂီကငကောကနည်းနည်းတော့တော့မသိပေမဲ့လို့ဒီပိုင်းရောက်လေရောက်လာတဲ့ခါကျတော့တော်တော်လေးဒီနားလေလာပါတယ်လူတိုင်းရဲ့မပြုတ်ပြင်ပင်ကိုစိတ်ဟာအခုလိုသတိပဋ္ဌာန်နီးနဲ့ထိထိရောက်ရောက်ပေါ့လေပြည့်စုံကျင့်တတ်လောက်တဲ့အထိပြုတ်ပြင်မထားဘူးဆိုလို့ရှိရင် စိတ်ဟာတည်တည်နေတာပဲစိတ်တော်ကအာနေနေတာပဲပြီးတော့စိတ်သဘောကနုညံ့တဲ့သဘောလည်းရှိတာပဲဒီမှာနုတဲ့သဘောတည်တည်တဲ့သဘောပေါ့လေဒီမှာဒါလေးပဲဒါတော့အခုလိုသတိပ္ပဘာဝနာတရားကို မရှုမိဘူးဆိုလို့ရှိရင်မရှုမိတဲ့အသက်အရွယ်အလိုက်ရုပ်ကတော့ရင့်သွားပြီကြည်သွားပြီစိတ်ကတော့မပြုတ်ပြင်ပင်ကိုအတိုင်းပဲကြမ်းနေတယ်အသက်အရွယ်အစိတ်လောက်ဆိုလို့ရှိရင်ရုပ်ကတော့အစိတ်ရင့်သွားပြီစိတ်ကတော့ဒီတိုင်းဒီတိုင်းပဲရှိတာပဲတေးလျက်တေးတင်လျက်ပဲနှူးလျက်ပဲ 50ရွယ်လောက်ဆိုလို့ရှိရင်ရုပ်ကတော်တော်ရင့်သွားပြီစိတ်ကဒါဒီ50စာဟုတ်နူသေးပြီတော့ကျန်တာကြီးမလားဘူးရင့်မလားဘူးဒီတိုင်းဒီတိုင်းပဲဖြစ်နေတာပဲစိတ်ကတော့90ကျော်ဆိုလို့ရှိရင်လည်းရုပ်ကတော့90ကျော်ရင့်သွားပြီစိတ်ကတော့အဲ့ဒီရုပ်ရင့်တဲ့အသက်အလိုက်ပေါ့လေနုသေးပြီးတော့သေးသိမ်ပြီးတော့နုပြီးတော့ကြံနေကြတယ် ဒီတော့မပြုတ်ပြင်ပင်ကိုယ်စိတ်ဟာဘုလိုသတိပဋ္ဌာန်ဘာဝနာဘာဝနာတရားနဲ့ပြုပြင်မထားဘူးဆိုလို့ရှိရင်တော့ယုတ်ကရင့်ကြီးသွားပြီမဲ့လို့စိတ်ကတော့တေးတိမ်ပြီးတော့နှုတ်ကြံနေခဲ့တယ်ဆိုတာပါလေအဲ့ဒီသဘောလေးသုံးသပ်မိရမယ်လို့ဒါတော့အဲ့ဒီလိုအခြေအနေဆိုင်နေစိတ်အားကမရှိတော့ ခုနစောစောဘင်းကပြောခဲ့တဲ့အာဝရဏတတလုံးတဘဝလုံးကပေါ့လေကိုယ့်ကိုအပေါ်စီးရနေတဲ့အာဝရဏတရားတွေကအားကောင်းတော့မလှန်နိုင်မဖြစ်နေတယ်သူတို့ရဲ့အလွှမ်းမှုပဲခံနေရတာကာမဂုဏ်အာယုလူချင်းတဲ့သဘောအဲလူချင်းစရာလေးတွေတွေ့လို့ရှိရင်လူချင်းမှုသူကပဲလွှမ်းသွားတာပဲမျက်စရာမုန်းစရာစိတ်ပြက်စရာဖြစ်လို့ရှိရင်လည်းသူကပဲလွှမ်းသွားတာပဲဒီပြပါတာစသည်ပေါ့လေ အဲ့ဒါလိုဖြစ်သွားတာဒီမှာသူ့ကိုမနိုင်နိုင်ဘူးပြီးတော့ကောင်းဆိုလောကရာနဲ့ဂျုံတဲ့ခါမှာလည်းပဲစိတ်ကမရင့်ကျက်တော့ခန္ဓာကြီးမရှိဘူးတုတ်ပြောင်အမှန်မြန်တယ်နိုင်လည်းမနိုင်ဘူးပြီးတော့ခန္ဓာကြီးလည်းမရှိဘူးအဲ့လိုဖြစ်နေမကြည့်ရင်မနိုင်ဘူးပဲမရင့်ရင်မခံနိုင်ဘူးအဲ့လိုဖြစ်နေတာဒါကြောင့်တမေဆရာယာဂပိဆရာနဲ့ဂျုံလို့ရှိရင် တဲဖြစ်လွယ်တယ်မျက်စရာအယုံနဲ့ယုံလို့ရှိရင်လည်းတဲမျက်လွယ်တယ်အကောင်းနဲ့တွေ့လို့ရှိရင်လည်းစိတ်တည်တက်ကြွပြီးတော့သွားတာအဆိုးနဲ့တွေ့လို့ရှိရင်လည်းစိတ်တည်တခါတည်းကိုကြသွားတာပါဒါတော့စိတ်ဟာတိတ်တိမ်နုနေပြီဆိုလို့ရှိရင်မကြီးထွားတော့မရင့်ကျက်တော့ရာဂဒေါသဖြစ်ရှာနေကြုံတဲ့အခါမှာရာဂဒေါသတွေဝင်ပြီးတော့ပေါ့လေ အဲစိတ်ပါခေါ်လဲစိတ်ပုတ်တယ်ခေါ်တာပေါ့လေစိတ်အချင်းပုတ်တယ်ခေါ်တာပေါ့စိတ်အချင်းအိုးကြီးပေါ့လေအပုတ်အိုးကြီးဖြစ်သွားတာပဲဒီမှာအဲ့ဒီစိတ်အချင်းအချင်းအိုးကြီးအပုတ်အိုးကြီးပွေ့ပိုက်ပြီးတော့နေရတဲ့ဘဝဟာဘယ်ချမ်းသာပါလိမ့်မလဲအေးချမ်းပါလိမ့်မလဲဒီမှာအများအပြားလူတွေကအဲ့ဒီလိုဖြစ်နေပါတယ် ဖြစ်တိုင်းမရှုသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းကိုယ်ရဲ့ကထင်ရှားပေါ်တဲ့ရှုခွင့်အာယုန်တွေကိုချိန်သားကြိုက်ဆရာဆိုင်ပြီးတော့ထိထိမိမိဆွဲပဲဆိုတာရှုတော့ရှုရရှုရအောင်လေးမှာစိတ်ကလေးရစိုက်ကြနေတာဟွန်းဒါစိတ်ဆူစီးအားတွေပေါ့လေထူးထူးခြားခြားကောင်းလာတာပဲ တတိနဲ့အကာကွယ်ကကောင်းနေတော့အဆောက်အအုံကကောင်းနေတော့စိတ်ကလေးကလုံခြုံနေခုနအာဝရဏတရားကြီးနိယနာကိုအစီအတာပိတ်ဆို့တတ်တဲ့အာဝရဏတရားတွေပေါ့လေဒီမှာအဲ့ဒါဒီအကာအကွယ်ပေးထားတော့သူတို့ကလုံခြုံနေတာပဲကာကွယ်ကောင်းရင်လုံခြုံတာပဲမလုံခြုံရင်အနိုင်ကျင့်ခါတာပဲ မလွတ်လပ်ဘူးပဲသူတို့ရဲ့အနိုင်ကျင့်ခံရတာကာမိဆန္ဒကအနိုင်ကျင့်လိုက်မြာပါဒကအနိုင်ကျင့်လိုက်အနိုင်ကျင့်ခံရတာပဲလွတ်လပ်လာမရှိဘူးသတိပဋ္ဌာန်ကဝယ်ကောင်းနေတော့လုံခြုံတော့သူတို့ရဲ့အနိုင်ကျင့်ခံရလွတ်နေတာနေရနာအတိပဲလေပေါက်လာတာထွက်မြောက်တယ်ဆိုတော့အိနောက်ချက်တရားကလည်းထွက်မြောက်လာတာနေငင်းထွက်မြောက်လာတာလွတ်လပ်လာတာပဲရှင်းလာတာလူမြောက်ပြီဆိုလို့ရှိရင် သူတို့နောက်ချက်တော့မရေးနိုင်ဘူးပေါ့သူတို့နောက်ချက်ကင်းသွားတဲ့ခါကျတော့အေးပြီပေါ့ peace ဖြစ်ပြီပေါ့အဲ့ဒါလိုအခြေအနေဆက်ရတာဟာဒါပျော်ရွှင်ချမ်းမြေ့ခြင်းရဲ့အရင်ကအကြောင်းပဲသူကတော့ဒါကြောင့်ဓမ္မအထူးသဖြင့်အသိဉာဏ်ကြီးဖြစ်လာတဲ့ခါကျတော့ပိုးပြီးတော့ကိုကျင့်တာအားရတာပျော်ရွှင်လာတာပဲတော့ဒါမှမဟုတ်အကျိုးရလာဆိုတာဓမ္မပေါ်လာပါပြီ စိတ်အားလေးတွေကလည်းထူးခြားခြားပြည်လာတဲ့အခါကျတော့အင်းထူးခြားတဲ့ဓမ္မတန်ရှင်းမှုလေးတွေဖြစ်လာတယ်အဲထူးခြားတဲ့ခိုင်မာမှုလေးတွေဖြစ်လာတယ်ထူးခြားတဲ့ချောမောမှုလေးတွေဖြစ်လာတယ်ဟွန်းဒါလေးတွေကလည်းပဲထင်ထင်ရှားရှားတွေ့နေရပဲယောဂီကချောလို့ခါမှားတာဟွန်းဒါတရားတွေလည်းဖြစ်လာတာပဲဝိရိယလည်းဖြစ်လာတယ်ဝိရိယဖြစ်တာမှ အဲကိုယ်လေးကမခံစားဘူးလေးတွေပေါ့လေနိုင်နိုင်လေးနဲ့မှတ်နိုင်ပြီဆိုလို့ရှိရင်ဝိရိယအဲဝေဒနာကိုတော့စင်ခေါ်လာအတုခံစားဆိုလို့ရှိရင်ထိုင်ရမှာကြောက်တယ်တာရှိထိုင်ရမှာလည်းကြောက်တယ်မှတ်နေရမှာလည်းကြောက်တယ်ကိုယ်နာမှာလည်းကြောက်တယ်ယောဂရမှာလည်းကြောက်တယ်သိမှာလည်းကြောက်တယ်အေးပြက်မှာလည်းကြောက်တယ်အစားပြက်မှာလည်းကြောက်တယ်ကျမရည်တိထိခိုက်သွားမှာကြောက်တယ်ဒါအသေးကြောင့်တဲ့သဘောပေါ့ နောက်ပွဲထုတ်လာတဲ့ခါကျတော့ရောက်ဘူးရဲ့လာတယ်အဲ့ဒါဝိရိယပဲอืมအခဲခဲကိုရင်ဆိုင်ရဲ့လာတယ်တော့ဒါအားကြီးပြည့်လာတာပေါ့ဝိရိယ30အစဉ်စဉ်စဉ်စဉ်တက်လာတဲ့ခါကျတော့အားကြီးပြည့်လာတာပဲဝိရိယအားပြည့်လာပြီဆိုလို့ရှိရင်မလွတ်တတ်မှနိုင်တဲ့တတိအားကလည်းပဲပြည့်လာတာပဲတတိအားပြည့်လာလို့ရှိရင်ရှိရအောင်ပါစိတ်ကလေးအခိုက်အတန့်စွစုရက်သွားတဲ့အနေနဲ့ပေါ့လေ စူးစီးမှုလေးတွေဖြစ်လာတာပဲအသိဉာဏ်လေးတွေဖြစ်လာတာပဲတော့တတတရားတွေအသိဉာဏ်တွေဖြစ်လာပြီဆိုလို့ရှိဟုတ်လိုက်ပြီမှန်လိုက်ပြီဆိုတာတတတရားတွေဖြစ်လာတာဒီအချိန်တွေစိုက်လာပြီဆိုယောဂီကလုပ်ငန်းရဲ့အကျိုးကိုကောင်းကောင်းတည်နာလေတာတော့ညံလို့လာတယ်တံပိုးထားလာတယ်ဒီတံပိုးတွေကြသွားမှာပေါ့လေမကြိုက်နိုင်တော့ရှက်လာရုံမုန်းလာတယ် ကြောက်လဲကြောက်လာတယ်စိတ်အငြိကြေးတွေဖြစ်ဖြစ်ဖြစ်ဖြစ်နေတာပေါ့လေအဲ့ဒါတွေယုံမှုလာတယ်အဲ့ဒါတွေဖြစ်လာမှလည်းကြောက်လာတယ်အဲ့ဒီမကောင်းကျိုးတွေခံရမှလည်းပဲယုံမှုဆက်စုပ်တယ်ကြောက်လာတယ်အဲ့ဒီဟေတုတ္တပအားတွေကလည်းထူးထူးခြားခြားပြည်လာတာပါအားတွေပြည်လာပြီဆိုလို့ရှိရင်လုပ်ငန်းရဲ့အကျိုးကိုတည်နာလေလာတော့ဩမိမိမှာထူးခြားတဲ့စိတ်ကောင်းလေးတွေ ခိုင်ခိုင်မာမာတန်တန်ရှင်းရှင်းချောချောမောဖြစ်လာပြီအသိဉာဏ်လေးဖြစ်လာပြီဆိုပြီးတော့ကျင့်တတ်ပြီပေါ့ဝန္တာပြီပျော်ရွှင်ပြီကျင့်တတ်ပြီအားရပြီအဲ့ဒါအဲ့ဒါဘာဝဇ္ဇခေါ်တာပဲဒါမှာဒါရှိကနေရနာတရားတွေအရှင်ရအားကောင်းတဲ့အတွက်သတိပဋ္ဌာန်အကူအညီနဲ့ပေါ့လေဒါမှာနှစ်သိအားရပျော်ရွှင်မှုတွေဖြစ်လာတဲ့အကျိုးရလပါပဲ အဖွင့်ကျမ်းဂန်များပါတော့ဒီပမုကြအယလောကီသမထဆံရခြင်း အကြောင်းလို့ဒီလိုဖွင့်ဆိုထားပါတယ်ဒီပမုကြကလောကီဆံမှာအခန်းမှာသူကပြထားတော့အဲ့ဒီအခန်းလိုက်အဲ့ဒီအခြေအနေလိုက်အရာအားလျော်စွာဖွင့်ရတဲ့သဘောပါပဲဝိပဿနာတမာရီကိုရကြောင်းတနည်းအားဖြင့်ဝိပဿနာဆံရကြောင်း မဟုတ်ဘူးလို့တော့ဒီလိုတော့ဆိုလိုတာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီပမိုးဇကနေပြီးတော့ဆက်ပြီးအကြီးစားပီတိကြီးတို့အေကြမှုပတ္တတိပသတိတို့ချမ်းသာမှုစုခတို့ပြီးတော့တည်ငြိမ်မှုစမာဓိတို့တရားမှာတဆင့်ဆက်ပြီးတော့ယထာဘုဒ္ဓဉာဏ်ပေါ့လေဟုတ်တိုင်းမှန်စွာသိတဲ့ဉာဏ်အရှိကိုအရှိတိုင်း သိတဲ့ဉာဏ်ပေါ့လေအဲ့ဒီဖြစ်ကြောင်းကိုလည်းပဲပါဠိတော်များမှာပေါ့လေမြတ်စွာဘုရားကိုယ်တိုင်တည့်ရဟောပြထားလို့ဖြစ်ပါတယ်ဒါကြောင့်ဥပဒနာတမာရီကိုအရာအားလျော်စွာဥပဒနာအကြောင်းအရာတွေပြနေတော့တင်မှာအဲ့ဒီအဲ့ဒီဟာနဲ့ဆက်ပြီးတော့ရှင်းနေပြီးတော့ပြမှာတဘာဝကြမှာပါ ဈာနအရာကလည်းပဲနှမျိုးကျမ်းဂန်များမှာခွဲထားပါတယ်တိအာရမဏုကနေဈာနပထဝီကတိုင်းအစရှိတဲ့အာယုန်တွေကိုစူးစိုက်ဆိုင်ရှုပြီးတော့ဥပကြရဇာနဲ့အတူပေါ့လေတမဘ၈ပါးကိုအာရမဏုကနေဈာနလို့ခေါ်ပါတယ်အဲ့ဒါကိုပဲခတ်တူလို့ခေါ်ရလို့ရှိရင်သမထဈာနလောကီ သမထဇံတက်တယ်လို့ဒီလိုဆိုရပါတယ်တော့လက္ခဏုပနိဂျာနာဆိုတာကယုံနာ အရှိတရားတို့ရဲ့မမြဲခြင်းသဘောပဲခေါ်တဲ့ချင်းရဆုံးကိုလက္ခဏာကိုရှုပြီးတော့မဉ္ဇဉ်ဖူညာပေါ့လေမတရားဖူတရားတွေကလည်းပဲဆိုင်ရာငြိမ်းချမ်းတဲ့ အေးချမ်းတဲ့နိဗ္ဗာန်ကိုစူးစိုက်စိုက်ရှုတာမဟုတ်လို့သူတို့လက္ခဏုပနိချာနာလို့ခေါ်ပါတယ်ဆိုလိုတာကတော့ဝိပဿနာရဲ့မဉဏ်ဖုန်ညာရဲ့ဒါတွေကလက္ခဏုပနိချာဆိုရတယ်အဲ့ဒီတည်းကလက္ခဏုပနိချာတဲ့ကဥပဒနာခွဲထုတ်လိုက်လို့ရှိရင်ဥပဒနာတန်တာပြောလို့ရှိရင်ဝိပဿနာဉာဏလို့ဒီလိုသုံးရမှာပါပဲအဲ့တော့ဒီစကားအရဆိုလို့ရှိရင် မထဉာဏနဲ့ဥပ္ပစနာဉာဏနှမျိုးရှိတယ်ဆိုတာပါလေ။ကြောကျမ်းဂန်ကမမုကြအယဇံယာချင်းအကြောင်းဆိုတာလောကီသမထဇံယာချင်းအကြောင်းဖွင့်တော့ဖွင့်တာပါပဲ။ဒါပေမဲ့လို့ဝိပဿနာဇံရခြင်းအကြောင်းမဟုတ်ဘူးလို့တော့ဒီလိုတော့ကန့်သတ်ချက်မရှိပါဘူးဒီတော့ပမုကြဟာဥပဒနာရခြင်းဥပဒနာဇံရခြင်းအကြောင်း ဒီလိုလည်းပဲယူနိုင်ပါတယ်အခုဥပဇနာဉာဏအရာပေါ့လေကိုယ်တည်းကထင်ပေါ်တဲ့ထင်ရှားဖြစ်ပေါ်လာတဲ့ယုံနာသင်္ခါရတရားတို့ရဲ့ကိုယ်စီသဘာဝလက္ခဏာနဲ့တူညီတမယလက္ခဏာတွေပေါ့လေဒါတွေသိအောင်လို့ရှုရှုနေရတာပဲ ရှုမှတ်လို့အပြည့်လာတဲ့အခါမှာပေါ့လေစူးစိုက်စိုက်ရှုလို့အပြည့်လာတဲ့အခါမှာအောင်ထဲမှာစိတ်နဲ့ချိန်သားကြိုက်တဲ့ပြီးတော့ထိထိမိမိဖြစ်လာတဲ့အခါမှာမတိုင်းမှတိုင်းမှာနိတိအာရမှုပိဋိသေးစားလေးတွေဖြစ်လာတယ်။จิตတိမူညီတွေထားတယ်လို့မကြာခဏဖြစ်ငလေဖြစ်ငလေရှက်စီလဲတယ်လို့ တခါတခါလဲအပေါ်ကနေပြီးတော့တခုခုနဲ့အုပ်ချလိုက်သလိုလိုသူများဖြစ်လာရင်ဘာမှဖြစ်လို့မလဲဆိုပြီးတော့ယောဂီကအာတိမိတော့နေတာပေါ့လေအဲ့လိုပီတိအသေးစားလေးတွေလည်းဖြစ်တယ်အဲ့ဒီပီတိအသေးစားလေးတွေကဘောမစပဲနောက်ဆက်အားထုတ်လို့တော်တော်လေးအားပြလာတဲ့အခါကိုကြီးကြွတဲ့နေသလိုနေတဲ့ထိုင်နေရသလို ဆိုဖာပေါ်ထိုင်နေရသလိုဟွန်းပေါ့ပေါ့ပါပါတွေဖြစ်လို့ ခါလဲထိုင်တော့မှမဖြစ်ချင်တော့အောင်လည်းပဲနှစ်သိအားရပြီးတော့နေတာပါလေပိတ်ထားတဲ့မျက်စိတော့မှဖွင့်ချင်တော့အောင်ပါလေအဲ့လိုဖြစ်နေတာအဲ့လိုနှစ်သိအားရမှုပီတိအကြီးစားကြီးတွေလည်းဖြစ်လာတာပဲအဲ့လိုဖြစ်လာပြီဆိုယောဂီကပျော်လို့ရှင်လို့ကျင်နာလို့တခါအဲ့လိုဖြစ်လာတာတော့ဒါဟာဝိပဿနာဇံဇံဟောဒီဝိပဿနာဇံဖြစ်အောင်အားထုတ်လို့ ခုနပီတိအသေးစားဒုက္ခလပီတိနဲ့ပီတိအကြီးစားဘလောပီတိတွေဖြစ်လာကုန်မယ်အထူးသဖြင့်ဥရိယပြညာမယ်ရောက်လာတဲ့အခါမှာဆိုသူအလှိုင်းတကြီးနှစ်တရားမှုပီတိတွေတခါလေဖြစ်တော့တာပဲအဲ့ဒါအမှန်တန်ထင်ရှားပါတယ်ဒီခါမှာဒါတော့ဒီပါမုဇ္ဇရဲ့ပါမုဇ္ဇနဲ့ဆက်ပြီးတော့ပေါ့လေရှုမှတ်မှုမှာယောဂီကပျော်မွေ့လာတယ်မပြင်းတော့ဘူးဒီမှာ ယောဂီဆွဲအားသိကောင်းတာတရားပဲဆက်လက်ပြီးတော့အထုတ်ဖို့ရန်အတွက်ဒီပမုကြခေါ်တဲ့ပျော်ရွှင် ချမ်းမြေ့မှုကဆွဲအားသိကောင်းတာဒါဆိုယောဂီရတော့အဲ့ဒါကိုအထင်ကြီးပြီးတော့ตาရဆွဲမဲ့တတ်မဲ့ပြီးတော့မနေရပါဘူးဖြစ်လာလို့ရှိရင်လည်းရှုမှတ်ရပါတယ်မရှုမှတ်ဖဲနဲ့အဲ့ဒါကို ခွင့်လွှတ်ထားလို့ရှိရင်ရှိတော်တော်နဲ့မတက်တော့ဘူးအဲ့ဒါစိတ်အတွင်းရက်တယ်လို့ခေါ်တယ်တော့အတွင်းရက်သွားတယ်တော့ကျန်ကမြတ်မှာပြထားတာမိမိရဲ့စိတ်အပြင်လည်းမထွက်စီရဘူးအတွင်းလည်းမရက်စီရဘူးအဲ့ဒါလို့ပြုလုပ်နိုင်လို့ရှိရင်ချမ်းသာအစစ်တကယ်ရနိုင်တယ်လို့အမိန့်ချထားပါတယ် ပြင်ထွက်တာမကောင်းဘူးဆိုတဲ့အဓိပ္ပာယ်ပေါ့အတွင်းရတာလည်းမကောင်းဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒီတော့ဒီမှာစိတ်ပြင်ထွက်တယ်ဆိုတာဘာလဲအတွင်းရတယ်ဆိုတာဘာလဲဆိုတာခွဲခြားနားလည်ပြီးတော့လိုပါတယ်စိတ်ပြင်ထွက်တယ်ဆိုတာကတော့ဖြစ်ပြီးရမှာပေါ့မြင်ပြီးကြားပြီးနားပြီးစားပြီးထီပြီးထီပြီးရမှာပေါ့ကိုရီးယားပေါ်ပြီးရမှာအခုလိုသတိပဋ္ဌာန်ဤမပါပဲနဲ့ အလွတ်ပေါ့လေအတွေးတွေဖြစ်တာတမက်စီကအာယုံတွေးလို့ရှိရင်တမက်မှုပြားကအတွေးတွေပေါ့လေမုန်းစီကအာယုံလို့ရှိရင် မုန်းစီကအတွေးတွေပေါ့ဒါတွေပေါ့အဲ့ဒါလိုအလွတ်စိတ်တွေဖြစ်သွားတာပေါ့ကိလေသာစိတ်အဖြစ်ခံရရအဲ့ဒါကိုအပြင်ထွက်တဲ့ခေါ်တယ်ဟွန်းကြည်ပြရမှာကိလေသာစိတ်နဲ့ လိုက်ပြီးတော့ကြံဆလို့ရှိရင်ကြံစည်းနေလို့ရှိရင်အဲ့ဒါစိတ်အပြင်ထွက်တယ်လို့ခေါ်တယ်သူမှအထိတ်မရှိတော့ဘူးအဲ့ဒါလိုမဖြစ်ရအောင်လို့ဖြစ်ဆဲမှာအခုလိုသတိပဋ္ဌာန်နည်းနဲ့အစွဲမြဲဆိုတာရှုမှတ်ရတယ်ရှုမှတ်တော့တတိနဲ့စိတ်ကိုထိမ့်ချုပ်ထားတော့စိတ်ဟာရကဒေါသဝင်ပြီးတော့ပေါ့လေပူပေါင်းပြီးတော့ပေါ့လေအပြင်ထွက်တဲ့သဘောမျိုးမရှိတော့ အဲ့လိုပြင်မထရအောင်လုပ်ပါများတဲ့ခါကျတော့ခုနစောစောဘင်းကပြောသလိုစိတ်စွမ်းအားတွေပေါ့လေထူးထူးခြားခြားပြည့်လာတယ်အသိဉာဏ်တွေလည်းဖြစ်လာတယ်အဲ့လိုစွမ်းအားတွေပြည့်လာလို့ပျော်ရွှင်ချမ်းမြေ့အားရမှုတွေဒါတွေပေါ့လေအလေးအောင်စားရှိတဲ့ဟာတွေပေါ့ဒါတွေဖြစ်လာဖြစ်လာလို့ရှိအောင်မယ်တဟုတ်ပါလားတနေရာကြပါလားဆိုပြီးတော့အဲ့ဒါကိုမရှိဘဲနဲ့ ตายာတတ်မဲ့ပြီးတော့နေတာပါလေရှုမှတ်ကောင်းနေတော့မှตายာစရာတစ်ခုမက်စရာတစ်ခုကိုตายာမေမောနေလို့ရှိရင်လားအဲ့ဒါအတွင်ရက်တယ်ခေါ်တယ်အဲ့လိုအတွင်ရက်ဖို့လည်းမရှိစေရဘူးဟုတ်ဒီတော့အတွင်မရရအောင်ပျော်ရွှင်ချမ်းမြေ့မှုတွေဖြစ်လာလို့ရှိရင်အဲ့ဒါတွေရှုမှတ်ရတယ်ကျောင်းအားလျော်စွာတာယာတတ်မဲ့မိလို့ရှိရင်လည်းအဲ့ဒီတာယာတတ်မဲ့မှုကိုရှုမှတ်ပြီးတော့အများပယ်ရှားပြရတယ်တော့ အဲ့ဒါလိုလုံးမှာကောနအတွင်ရက်တဲ့သဘောလည်းမရှိတော့ဘူးအမြဲပြတ်မှတ်နေအပြင်ထွက်တဲ့သဘောလည်းမရှိတော့ဘူးမှတ်လို့တရားရတာလေးတွေထူးခြားခြားလေးတွေဖြစ်လာလို့မမဖဲနေလို့ရှိရင်မဖဲနေတာလည်းမဟုတ်ဘူးမှတ်နေတော့အတွင်ရက်တယ်လည်းမဟုတ်တော့ဘူးဒီနည်းနဲ့ပဲအမှတ်တွေဆက်ကောင်းပြီးတော့ဗောလေအဲဆင်းရဲတွေတကယ်ချမ်းသာစေဗောလေဆင်းရဲတွေကလည်းပြီးတော့တကယ်ချမ်းသာစေတွေ့နိုင်တယ် စိတ်စွမ်းနဲ့ဉာဏ်စွမ်းအားတွန်းမြည်ရေးဘာဝနာလုံးမှာထူးခြားတဲ့ခံစားမှုလေးတွေဖြစ်လာတော့သူ့အကြောင်းပြုပြီးတော့ယောဂီကပျော်မွေ့လာတယ်အဲ့ဒီပျော်မွေ့မှုကိုဘာဝနာရတိလို့ခေါ်ပါတယ်သူ့ကြောင့်ဆက်လက်ပြီးတော့အစဉ်အတိုင်းပေါ့လေဝိပဿနာဉာဏ်ကို ဖြစ်ပွားပြည့်စုံစေပြီးတော့အရိယာပုဂ္ဂိုလ်များကိုဆင်းရဲမှထွတ်မြောက်နိုင်ကြတယ်တဲ့လို့ဆိုပါတယ်။ဒါကြောင့်ဗမုဇ္ဇဟာအရိယာတို့ရဲ့နေရနာထွတ်မြောက်ကြောင်းလို့ဆိုရပါတယ်။ရိုးရိုးအခါမျိုးဆိုလို့ရှိရင်တော့ဒီဗမုဇ္ဇလူဟာစိတ်သဘောထားနှုတဲ့ပုဂ္ဂိုလ်တွေမှာဖြစ်လို့ပါတယ်။စင်ရင်တုံမြုံမြင်တုံကြည့်ပြီးတော့ စိတ်သဘောထားရင့်တဲ့ပုဂ္ဂိုလ်တွေမှာတော့ဖြစ်ခဲ့ပါတယ်ဥပမာဖြင့်ကလေးများဟာကြေးငွေနဲ့ငယ်ပစ္စည်းအနေငယ်ပေးလိုက်လို့ရှိရင်ကျေနပ်အားရရွှင်မြူးသွားပြီမယ်လို့လူကြီးများကတော့တလောက်အနေငယ်ပေးလို့တော့အားရကျေနပ်မှုမရှိပါဘူး။ဟွန်းကျေးငွေဆိုလို့ရှိရင်ရာနဲ့ထောင်းနဲ့တောင်းနဲ့ခြီးပြီးတော့ပေးမှကျေနပ်အားရမှာပါတော့။ဒါတော့ အနှဲငယ်လေးနဲ့ကျဉ်းနေလို့ရှိရင်ကလေးသဘောဆန်တတ်ပါတယ်များများကြီးရမှာလူကြီးသဘောလူကြီးလူကောင်းသဘောဆန်ပါတယ်တော့အဲ့တော့တည်တည်ဖိုးလေးနဲ့ကလေးလူကျဉ်းနေလို့ရှိရင်တော့အဲ့ဒါရှေ့မတက်တော့ရှေ့မတက်တော့တန်ဖိုးများတဲ့ဟာတွေလည်းမရနိုင်တော့အဲ့လိုဖြစ်တတ်ပါတယ်ဒါပေမဲ့လို့ဘယ်လောက်ပဲစေသဘောဟိုရင့်ကျက်တဲ့ပုံကိုဖြစ်စေကမဟုတ် ဥရိယရပြရညံပိုင်းဖြစ်ပေါ်တဲ့အချိန်ခါကစပြီးတော့ပေါ့လေမှတ်လို့ထူးထူးခြားခြားကောင်းလာတော့တာပဲအဲ့ဒီခါမျိုးမှာဒီပါမောဇာကတော့ဖြစ်တာကြီးပါပဲအဲ့ဒီကြောင့်နဲ့စပြီးတော့နှစ်ဖင်ကကြာမှဆက်လက်ပြီးတော့ရှင်းပါမယ်ဒီနေ့တော့တဏှာကြီးပြည့်သွားတာမဟုတ်လို့တန်နဲ့ပဲရကြအောင်စို့